သူစွာဆောင်ရွက်နိုင်ပါစေဆရာတော်ဘေးရန်ကင်းပါစေစိတ်စင်ရဲကင်းပါစေကိုယ်စင်ရဲကင်းပါစေကိုယ်စိတ်နှပြချမ်းသာ ရိုးသေးစွာဖြင့်ရှိခိုးကြောကြပါကုန်လော။ဩကာ တိယံပိသံဃံကရဏံကိသာမိဒုတိယံပိဘုဗ္ဗံကရဏံကိသာမိဒုတိယံပိဓမ္မကရဏံကိသာမိဒုတိယံပိသံဃံကရဏံကိသာမိတတိယံ Namira သင်ဟာနာခန္ဓာနောက်တစ်ခုကယုတ်ခန္ဓာဒီလိုပြောရမှာနာခန္ဓာယုတ်ခန္ဓာခန္ဓာဆိုတဲ့စကားလုံးကဘာလို့ခေါ်တော့အစုအဝေးလို့ခေါ်တယ်နော်အစုစုထားတာကိုပြောတယ်ခန္ဓာလို့ အချင်းရာ7မျိုးနဲ့စုပေါင်းထားတဲ့ခန္ဓာဓမ္မမဟုတ်အခြားသောသဘာဝတရားတွေအများကြီးနဲ့စုပေါင်းထားတာခန္ဓာရဲ့ဥပဒံရဲ့ဥပါဒနဲ့ခန္ဓာရဲ့ဥပါဒနာကိုတရားကိုကောက်တော့တဏှာဒိဋ္ဌိရတယ်တဏှာဒိဋ္ဌိ ဆိုတော့ဥပါဒဏ်နဲ့ခန္ဓာလို့ဆိုတဲ့ထဲမှာဘာနဲ့ဘာပါနေလဲတဏှာဒိဋ္ဌိပါဖြစ်သမျှခန္ဓာအာလုံးတွေမှာတဏှာဒိဋ္ဌိပါနေတယ်နော်ခန္ဓာတွေကလည်းဖြစ်နေတာရှိနေတာဖြစ်နေတော့ခန္ဓာတရားရှိပါမဲ့ခန္ဓာကိုလေ့လာခြင်းပဲ ဖြစ်နေသောခန္ဓာဟုတ်တယ်မဟုတ်လားနော်ရှိနေတဲ့ခန္ဓာရှိရမှာလားဖြစ်နေသောခန္ဓာရှိရဖြစ်နေသောခန္ဓာပါဖြစ်နေတယ်ဘယ်ချိန်ဖြစ်လဲစက္ကမလန်ဖြစ်နေတာနော်စက္ကမလန်ဖြစ်နေသောခန္ဓာကိုရှိရဖြစ်နေသောခန္ဓာဖြစ်သည့်အတွက် ဘာခန္ဓာလဲဖြစ်သေးတယ်ပြည့်နေသောခန္ဓာဖြစ်လို့ပြည့်နေသောခန္ဓာလည်းရှိပါမှာဟုတ်တယ်အဖြစ်ခန္ဓာကြီးပဲလည်းမရအပြက်ခန္ဓာလည်းရှိပါမယ်ခန္ဓာကိုနှုတ်လိုက်တော့ဘာရှိပါမှာဖြစ်ပြက်ကိုရှိပါမှာခန္ဓာဤဖြစ်ပြက်လို့ဆိုတာထက်ဥပါဒာနဲ့ခန္ဓာကို ဖြစ်ပြနေအောင်ရှုရမယ်။ဘာဖြစ်လို့ဥပါဒณะခန္ဓာကိုဖြစ်ပြမြင်အောင်ရှုရမလို့ဘုရားလို့ဆိုတော့သူ့မှာဘာတွေပါနေလဲ။ဒိဋ္ဌိတဏှာပါနေတယ်။စာစကားနဲ့ပြောဒိဋ္ဌိတဏှာပါနေတယ်။ရှုတဲ့ပုဂ္ဂိုလ်ရဲ့စကားနဲ့ပြောလူဖြစ်နေတယ်။ငါရှုတယ်လူကရှုတယ်ဆိုတာ ဒိဋ္ဌိတဏှာရဲ့နာမည်ပဲမဟုတ်ဘူးလားနော်ဒါကယောဂီစကားနဲ့ပြောယောဂီစကားနဲ့ပြောတော့ဘယ်လိုမြင်တော့ဒိဋ္ဌိတဏှာအဲဟုတ်ပြီယောဂီစကားနဲ့ကြတော့လူလို့ရှုတယ်ငါလို့ရှုတယ်မြင်တော့လေငါကမြင်တယ်ပုဂ္ဂိုလ်ကိုမြင်တယ်တတ္တဝါကိုမြင်တယ် တက်ရှိကိုမြင်တော့အဲ့လိုမြင်တယ်တက်မဲ့တွေကိုမြင်တဲ့အခါကျတော့ငါကမြင်တယ်ငါကသိတယ်ငါကသဘောကျတယ်ငါကသဘောမကျဘူးဒီလိုတွေမလားဘူးလားရှုခွက်နဲ့ပြောလို့ရှိရင်ဝင်လေရှုတယ်ထွက်လေရှုတယ်ရှုနေတဲ့ပုဂ္ဂိုလ်ကလူကြီးရှုတယ်လူရရှုတယ် လူလို့မယူရဘူးတဲ့ဘာလို့ယူရနာရုပ်ကိုယူယူရမှာဟုတ်တယ်မလားလူဆိုတာကဥပါဒာနဲ့ခန္ဓာနာယုတ်ကဥပါဒာနဲ့ခန္ဓာကိုဖြူခွင်းနိုင်တဲ့အသိဉာဏ်ရအောင်လုပ်တာဟုတ်တယ်မလားလူလို့ဖြစ်သွားရင်ဥပါဒာနဲ့ခန္ဓာ အဲ့ဒီဥပါဒဏ်နဲ့ခန္ဓာကိုရှုရင်ဘာဖြစ်မလဲအနုပါဒဏ်နဲ့ခန္ဓာဖြစ်မယ်တဏှာဒိဋ္ဌိမကန့်မိတော့ဘူးဆိုရှုရတယ်ဆိုတာကဥပါဒဏ်နဲ့ခန္ဓာတွေကိုရှုရတယ်ရိုးရိုးခန္ဓာမရှိပါခန္ဓာနှမျိုးရှိတယ်လေခန္ဓာ၅ပါးဆိုလူပက်ခန္ဓာဝေဒနာခန္ဓာသင်္ညေခန္ဓာသင်္ခရခန္ဓာ ဝိညာဉ်နဲ့ခန္ဓာဆိုတဲ့အဲ့ဒီခန္ဓာ၅ပါးကတော့သဘာဝခန္ဓာ၅ပါးသူကလေရိုးရိုးခန္ဓာ၅ပါးပေါ့နော်အဲ့ဒီခန္ဓာ၅ပါးကိုတရားရှိရမည်ခန္ဓာလို့ခေါ်ဘူးလို့ဆိုရဲဟာကခန္ဓာ၅ပါးနဲ့ဥပါဒာနဲ့ခန္ဓာ၅ပါးနဲ့မတူဘူးရိုးရိုးခန္ဓာ၅ပါးကတော့လောကမှာရှိရှိသမျှ ရုပ်တရားနံတရားတွေသဘာဝတရားတွေအကုန်လုံးကိုစုပြထားတာပေါင်းပြထားတာနော်ဖြစ်နိုင်တယ်များရနိုင်တယ်များအားလုံးကိုပေါင်းပြထားတာကိုခန္ဓာ၅ပါးဘာလို့ပေါ့လဲပရမခန္ဓာ၅ပါးပဲနော်ခန္ဓာ၅ပါးရှိသမျှလောကီခန္ဓာလောကုတ္တရာခန္ဓာအကုန်လုံးလောကီခန္ဓာပဲတရားရှိပါမယ် နောက်ကုတ္တရာခန္ဓာကတရားရှုဖို့မလိုဘူးသဘောပေါက်လားမတရားဖို့တရားလို့ဆိုတဲ့နောက်ကုတ္တရာခန္ဓာတွေကတရားရှုစရာလိုလားမလိုဘူးပေါ့နော်အဲလောကီခန္ဓာတွေကိုပဲတရားရှုရမှာဆိုလောကီခန္ဓာဆိုတော့ကိလေသာခန္ဓာတွေပေါ့တဏှာဒိဋ္ဌိတို့ဖြင့်ဆွဲလန်းအပ်သောခန္ဓာလို့ဆိုလိုက်ပြီမယ် တဏှာဒိဋ္ဌိလို့ခေါင်းစဉ်တတ်ထားတော်လည်းပဲကိလေသာတွေထုတ်လုပ်ပြီးနေတဲ့ခန္ဓာကိလေသာအလုံးထုတ်လုပ်ပြီးနေတဲ့ခန္ဓာကိုမလုပ်ပါဘူးရှိပါဘာဖြစ်လို့ရှိတင်တာတော့ဒီကိလေသာတွေကင်းကြယ်လို့ရှိရတာလေကင်းပြီးသားခန္ဓာဆိုရှိဖို့လိုဘူးလားလိုဘူးဟုတ်တယ်ပါလားဒါကြောင့်မို့တရားရှိရမည့်ခန္ဓာကကြတော့ဘယ်ခန္ဓာရှိရမလဲ ဘယ်ခန္ဓာယူရမလဲဥပါဒာနဲ့ခန္ဓာဒိဋ္ဌိတဏတို့ဖြင့်ဆွေလန်းတတ်တဲ့မြင်ရင်လဲဆွဲတယ်ကြားရင်လဲဆွဲတယ်နာလို့ဆွဲတယ်ဒီဟုတ်တယ်မလားနာမြင်တယ်လို့ဆွဲတယ်ငါကြားတယ်လို့ဆွဲတယ်ငါသိတယ်လို့ဆွဲတယ်ဒါဥပါဒာနဲ့ခန္ဓာတွေပဲပေါ့ဥပါဒာနဲ့ခန္ဓာတွေပဲအဲ့ဒါတွေကတရားရှိရမည်ခန္ဓာ ဒီဥပါဒဏ်နဲ့ခန္ဓာတို့ဆိုတာကလည်းဘယ်လိုဖြစ်လာသလဲတဏှာဒိဋ္ဌိတို့ဖြင့်ဆွဲလန်းနေဆိုတာဆွဲတဲ့အဆွဲကရုပ်မှာဆွဲတာလားစိတ်မှာဆွဲတာလားစိတ်မှာနော်နာမ်မှာပဲဆွဲတာလေသူကဟုတ်တယ်မလားအဆွဲကဘယ်လာတော့စိတ်မှာဆွဲတာရုပ်မှာဆွဲတာတော့မဟုတ်ဒိဋ္ဌိတဏှာဖြင့်ဆွဲလန်းနေတဲ့အဆွဲမိမိ စိတ်ထဲမှာဆွဲလန်းနေတဲ့အဆွဲကိုဖြူခြင်းတဲ့ခန္ဓာတော့အဆွဲရှိတဲ့နေရာကိုကန့်ကွယ်ရမှာပေါ့ကိလေသာဖြူခြင်းနဲ့ဆိုရင်ကိလေသာရှိတဲ့နေရာကိုကန့်ကွယ်ရမှာပေါ့ဒီသဘောပါပဲကိလေသာကုန်ခန်းနေတဲ့ခန္ဓာကတရားရှိဖို့လိုသေးတာမလိုဘူးလေဟုတ်တယ်မလားအဲ့တော့ဒါကစာသဘောပြောတာပါ ဥပါဒဏ်နဲ့ခန္ဓာဆိုကြာဘူးနေကြာဘူးနေတော့ဒါစာရဲ့သဘောသိပြီးတော့တရုပ်စာနားလေတော့အကျဉ်းများနားလေထိုင်ရပါပြီအကျဉ်းနားလေတဲ့တရုပ်တင်တဲ့တကွတင်ယူပြီးတော့နားလေခြင်းနဲ့ဆိုရင်လည်းပိုကောင်းတာပေါ့နော်ဒါပေမဲ့အဲ့ဒီလောက်အကျယ်ကြီးတပည့်တော်တို့ဟောမဖြစ်ပါဘူးဆိုရင်ဒီလောက်ဆိုရင်ရပါပြီ အဓိကကတော့အဲ့ဒါတွေကြားဘူးပြီးတော့ဘာမှမသိပဲဖြစ်မှာဆိုလို့ပြောပြတာနော်အချင်းလေးဒါတွေအကျေချက်ရင်လည်းချက်တော့ချက်လို့ရတာပါပဲဒါတော့ယောဂီနားတဲ့ဝင်ဆက်တော့လေးကိုပြောပြတာနော်အဲ့တော့တကယ်လက်တွေ့လုပ်ငန်းတွင်မှာကြတော့ဥပါဒณะခန္ဓာ၅ပါးကိုရှုနေတာပဲဆိုတာကမြင်လွယ်တယ်လေဟုတ်တယ်မလား ဖြစ်သမျှကိုတစ်ခါပြောပြီးပြီလေပြီးခဲ့တဲ့တော့စိတ်ထဲကဆိုအပူအလိုမရှိရဟုတ်တော့ပူနေတာတွေလုံနေတာတွေချောက်တရားကလည်းအမှန်မြင်တဲ့အဆင့်ကိုမရောက်ဘူးမြင်နေဆိုတာဖြစ်သမျှဆိုတာဖြစ်နေတာမြင်စိတ်ကလေးဖြစ်သွားတာ ဒါပဲပြီးပြီမြင်တယ်လို့ဆိုလိုက်မပူစီနဲ့ငါမြင်တယ်ဆိုငါကအပူပဲအဲ့ဒီပူပူနေတဲ့အပူတွေကပဲဒုက္ခပေးနေတာနော်ဟောင်းနေဟောင်းနေလို့ဒီလောက်ပဲသိရမှာမြင်တယ်ဆိုတယ်မြင်တယ် သိတယ်ဘယ်နှဆက်သွားရမလဲ30သွားမလဲရှုမှတ်တဲ့အခါဝင်နေဆိုရင်ဆူလိုက်တယ်မြင်နေဆိုမြင်အောင်ကြည့်လိုက်တယ်သိတယ်ဘယ်လိုဖြစ်သွားလဲဆိုတာသိလိုက်တယ်အတ္တမလားဆိုတယ်မြင်နေသိတယ်ဒါလုပ်ငန်းခွင်ပါနော်လုပ်ငန်းခွင်ဆိုတယ် မြင်တယ်သိတယ်ဟုတ်တယ်မလားဘယ်ပါရှိရှိပဲနာတယ်လို့ရှုလိုက်တယ်နာတယ်လို့ဆိုလိုက်တယ်စိတ်ထဲကဆိုတယ်ဆိုတဲ့အခါမှာအဆိုနဲ့မပြီးဘူးနောက်ကပါလိုက်တယ်လေမြင်အောင်ကြည့်ဖို့နာတာလေးကိုမြင်အောင်ကြည့်သိအောင်လို့ဒါကြောင့်မို့ဆိုတယ်မြင်တယ် ရှိတယ်ဒါလုပ်ငန်းဝင်တော့လုပ်ငန်းဝင်တော့เนาะဆိုတယ်မြင်တယ်သိတယ်ဆိုတယ်မြင်တယ်သိတယ်ဆိုရုံနဲ့ပြီးသွားလို့ရှိရင်အနစ်အသာမပါဘူးရှုမှတ်တယ်လို့မခေါ်ဘူးဆိုရုံမျှနဲ့မပြီးဘူးသိတဲ့အထီရောက်မှဘာဖြစ်လဲရှုမှတ်လို့ပြီးတာနော် ဆိုရလို့ဆိုလောက်လေးနဲ့ဆိုရင်ရှုမှတ်မှုကမပြီးဘူးလို့ခေါ်တယ်မရှုနိုင်သေးဘူးလို့ခေါ်တယ်တကုတ်ကုတ်ကိုရှုမှတ်တယ်ဆိုရင်ဆိုရမြင်တယ်သိတယ်ဆိုရင်သိတဲ့အစဉ်ရောက်မှာပါဖြစ်မှာဆိုရှုမှတ်ခြင်းကိစ္စပြီးမှာနော်ဆိုရုံတော့ဆိုတယ်သိတဲ့စီကိုစိတ်ကမရောက်ဘူးလို့ဆိုရင်ဒီဥစ္စာရှုမှတ်ခြင်းကိစ္စမပြီးဘူး ဖောင်းတယ်ဝိန်တယ်ဒီလိုဆိုရုံမျှနဲ့မရဖောင်းတယ်ဟုတ်ပြီဘယ်နေရာကဖောင်းတယ်လဲဝမ်ဘိုက်ကဖောင်းနေတယ်ဖောင်းတာကိုမြင်အောင်ကြည့်တယ်ကြည့်တဲ့အခါကျတော့ဝမ်ဘိုက်ဖောင်းတာကိုသိတယ်ဝမ်ဘိုက်ဖောင်းတာကိုသိတာကပညာဟုတ်နော်ပညာ ဘာပိုလာလဲရှုမှတ်တဲ့ထဲမှာ one byte ပုံသဏ္ဍာန်ကြီးပိုလာတယ်အပူကြီးဖြစ်နေတော့အပူမပါအောင်ဆက်ပြီးတော့ရှုကြည့်အောင်မယ်နော်ဖောင်းနေဆိုလိုက်ပြီးကြည့်လိုက်တဲ့ one byte one byte ကကြည့်ရမှာမဟုတ်ဘူးလို့ဘုရားသဘောပေါက်တာတော့အတွင်းနိုင်ကြည့် အတွင်းလိုက်ကြည့်တော့လှုပ်တယ်လှုပ်တယ်ဆိုတာမြင်သွားတယ်မြင်ပြီးတော့လှုပ်ပုံလှုပ်နည်းလေးပါတခါသိသွားတယ်လှုပ်တယ်လှုပ်တယ်ဒိုးတယ်ဒိုးတယ်သို့ဒီမဟုတ်ပေါင်းတဲ့ပုံသဏ္ဍာန်ဟန်ပါမပါပဲနဲ့သူ့ရဲ့သဘာဝတရားလေးသိသွားတယ်သိသွားတဲ့ခံကြတော့ နဂိုရှိကိုသိတယ်အပူရှိကိုမသိဘူးဟုတ်လားသိသွားတော့လေနဂိုရှိကပါတော့ဘာလို့မှအပူရှိကပညာပို့သွားတယ်အဲ့ဒီအတိလေးကိုငါလို့ဆိုလိုက်တာနဲ့အပူတိအပူဖြစ်သွားပြီအပူရှိတာဖြစ်သွား ဝမ်းမိုက်ကြီးလို့စိတ်ထဲကမှတ်လိုက်တာနဲ့အပူဖြစ်သွားတယ်။မိုက်နာမှာလို့ဆိုတာနဲ့အပူဖြစ်သွားပြီ။နော်။ဝမ်းမိုက်ကြီးလို့ဝေါဟာရတွေကမြင်လိုက်တာနဲ့အပူတွေဖြစ်သွားတယ်။ဒါဟဝါယောတပဲလို့စိတ်ကအဲ့လိုရှောက်တွေးလိုက်တာနဲ့ဆင်မြင်လိုက်တာနဲ့လည်းပိုပါ။ဝါယောတလို့တွေးမနေနဲ့လှုပ်ထာလေးသိအောင် ဝါရောတတ်လို့စဉ်းစားမနေနဲ့လှုပ်ထာလေးသိအောင်ကြိုးစားသိသွားတယ်ဆိုရဲဒါလည်းလေကြည်ရဲသိရဲဆိုရဲမြင်နေသိရဲတူတူပေါ့နော်မြင်နေလို့ပဲပြောပြောကြည်ရဲပဲပြောပြောဆိုရဲမြင်နေသိရဲ အဲ့ဒါမှာရှုမှတ်ခြင်းကိစ္စပြီးတာနမောရှုမှတ်ခြင်းကိစ္စမပြီးဘူးရှုတာရှုနေတယ်ရှုမှတ်ခြင်းကိစ္စမပြီးတဲ့အခါကျတော့ဘယ်ကိုမရဘူးလဲတိတဲ့အဆင့်ကိုမရဘူးတိတဲ့အဆင့်ကိုမရရင်ဉာဏ်လည်းမဖြစ်ဘူးပေါ့နော်ဉာဏ်လည်းမဖြစ်ဘူးဉာဏ်ဖြစ်အောင် ရှုရတာရှုတယ်ဆိုတာလေ အဲ့လိုဉာဏ်ဖြစ်အောင်ရှုမှတဏှာဒိဋ္ဌိကိုဖြိုခွင်းနိုင်တာတဏှာဒိဋ္ဌိကိုဖြိုခွင်းနိုင်တာဉာဏ်ဖြစ်အောင်မရှုဘူးအပိုမြနဲ့လမ်းဆုံးနေပြီငါကရှုပဲငါကမြင်တယ်ဘလူပုံတရံကြီးမြင်တယ်ရှည်ရှည်မြင်တယ်မောမောရရတွေမြင်တယ်ဘလူမြင်တယ်ဒီလိုမြင်တယ်ဆိုပြီးတော့မှ အာ story နဲ့တကွဆက်လန်းနေပုံပြင်နေဖြစ်တာကိုယေရှုဘက်ကလေအဲ့ဒီလိုဇလန်းနေပုံပြင်နေဖြစ်ရုံနဲ့မကဘူးအဲ့ဒီမှာအထင်တွေပါရောလာတယ်တဖြည်းဖြည်းနဲ့ဟိုလူကြီးထင်နေဒီလူကြီးထင်နေဆိုအထင်တွေပါရောရောလာအပူတွေကများလားမများဘူးလားများပါဘူးငကိုကလေးကိုကပုံနေတာလေ ကဏ္ဍပခုခုဆရာတော်ဘုရားရှုတဲ့အခါမှာတဲ့အပူမထွက်လာအောင်နာမတန်တန်ငရောက်ရန်အမှန်တည်းပြုနာမတန်တန်ငရောက်ရန်အမှန်တည်းပြုနာမတန်တန်မရောက်ရန်အမှန်တည်းပြုကောင်းလားမကောင်းလားကောင်းပါရှုလိုက်တာနဲ့ တန်တန်ပုံတန်တန်ပုံဟန်ပေါ်လာပြီဆိုရင်နာမည်ရလည်းထွက်လာတယ်ပုံတန်ပေါ်ပြီဆိုတာနဲ့ဒါလေးကပါလေအဝိုင်းလေးလားမသိဘူးနာမနာမည်ထွက်လာတယ်နာမည်မပါတော့ဘူးပဲနာမတန်တန်နှမျိုးရှိတယ်လေပုံမှန်တန်တန်ပေါ်လာတဲ့လေးတန်းလေးလားအဝိုင်းလေးလား ရှုလေးလားအညိုလေးလားအနီလေးလားဆိုစိတ်ကရှုမှတ်တဲ့ဘက်ကိုရောက်သွားသလားနာမတဏ္ဍာစီကိုစိတ်ကရောက်သလားနာမတဏ္ဍာစီပဲရောက်တယ်တဲ့ရှုမှတ်တဲ့ဘက်ကိုလွတ်သွားတယ်တော့အဲ့ဒီရှုမှတ်တဲ့ဘက်ထဲမှာနာမရဲ့တဏ္ဍာရဲ့မရောက်ဘူးပထမတော့ဖောင်းတယ်လို့ဆိုတာနာမ ဟုတ်တယ်ပါလားဝမ်ပိုက်ကြီးထောင်းနာကိုအာယုံပြုခိုင်းတာဖြစ်တဲ့အတွက်နာမဝမ်ပိုက်ပုံတရံချက်ဒရက်ကြီးကလည်းပေါ်လာတဲ့အတွက်နာမပုံတရံဟန်ပန်ပေါ်လာတယ်အဲ့ဒီပုံတရံဟန်ပန်ကိုဖောင်းတယ်လို့ပြောတာဟုတ်တယ်ပါလားဒါကဖောင်းမှုပိန်မှုကိုဥပမာတစ်ခုပေးတာနော်ဝင်လေထွက်လေကလည်းဒီလိုပဲ ရလားမရဘူးလားရပါတယ်ဝင်တယ်ဆိုတော့နှာခေါင်းကြီးအရင်ပြင်လာပဲဘယ်နေရာမှာဝင်တယ်တော့ဝင်လေကနှာခေါင်းမှာဘာကဝင်တယ်တော့လေကဝင်တာအဲ့ဒါကိုဘယ်သူကသိတယ်တော့ငါကသိတာဘယ်သူကရှုတယ်တော့ငါကရှုတာလူကရှုတာပုဂ္ဂိုလ်ကရှုနေတာတတ္တဝါကရှုနေတာအသက်ကောင်ကလေးဝิญဉ္ဇဉ်ကောင်လေးက ရှိနေတာဒါကအော်တိုအော်တိုဝင်လာတာပဲလေဖြစ်နေတာเนาะဒါကရှုတဲ့လူရဲ့တတိထားမှုကြောင့်ဖယ်ရှားရမယ့်အရာတွေကိုသိဖို့လိုလားဘယ်လိုလဲရှုတဲ့အခါမမီဝဲရမယ့်အရာမီဝဲရမယ့်အရာတစ်ခုသိဖို့လိုလားမလိုမမီဝဲရမယ့်အရာဒီရှုွက်ထဲမှာ ဝင်တယ်လို့ဆိုရင်နှာခေါင်းမှာရှုရမှာနှာခေါင်းဆိုတာကပုံသဏ္ဍာန်ပေါ်လာပြီပုံသဏ္ဍာန်ပေါ်လာတာနဲ့နာမည်လေးရလာပြီလေကိုရှုရမှာဆိုတော့နာမည်လေးမရဘူးလားဝင်တယ်ဆိုလိုက်မြင်တယ်သိတယ်ဟောအဲ့တော့ပထမ ဒါတွေကိုမြင်လိုက်ပြီဆိုရင်ဒီမြင်ပုံကရိုးရာအမြင်လို့ခေါ်တယ်မရှုလေပဲဒီရိုးရာအမြင်ကမြင်နိုင်လားမမြင်နိုင်ဘူးလားနော်ဖောင်းတယ်လို့ဆိုလိုက်မယ်တတိလေးနဲ့ဝမ်းပိုက်ပုံသဏ္ဍာန်ကြီးမြင်တယ်ကြိုးစားကြရလို့ပါဝမ်းပိုက်ပုံသဏ္ဍာန်ကြီးကိုနာမည်ပေးလိုက်တော့ဘယ်လိုပေးတော့ဖောင်းတယ်လို့ တဖြည်းဖြည်းဖောက်တက်လာတယ်ဒါအထူးကြိုးစားပြီးတော့မြင်အောင်ကြည့်မယ်ဆိုရင်လည်းမကြည့်ရင်တော့မမြင်ဘူးပေါ့တတိတာပြီးကြည့်ရင်အဲ့လိုမြင်တယ်အဲ့ဒီလိုမြင်ပြီးတော့အဲ့ဒါတွေဟာအားလုံးကအပိုတွေဖြစ်ပုံတန်လည်းဖြစ်နေတယ်နာမတန်တန်လည်းဖြစ်နေတယ်နာမည်တွေလည်းပေါ်လာတယ်ဆိုတော့တို့ဒီပညာ ရုပ်ပညာနဲ့ဝေါဟာရပညာနာမပညာနော်တဏ္ဍနာပညာသမုဟပညာကဏပညာအများကြီးနာမည်တွေအများကြီးပေါ်လာလားဘာနာမည်ပေါ်လာလားပညာနာမည်တွေပေါ်လာတယ်တော့ဟုတ်ပဲနော်ရိုးရာအတိုင်းကအဲ့လိုမြင်တယ်လေအဲ့လိုမြင်ဖို့ရတော့ဘယ်နေရာကမြင်တာလို့ဆို ဝမ်းပိုက်နေရာကပဲမြင်တာမဟုတ်လားတခြားနေရာမြင်လားဝမ်းပိုက်နေရာမြင်တာလားဝမ်းပိုက်နေရာမှာပဲမြင်တယ်အကုန်လုံးကပါနေတယ်ပြည့်ညက်တယ်အဲ့တော့အဲ့ဒါလေးရှုနိုင်ရင်လည်းစိတ်ကငြိမ်သက်လာတတ်တယ်ရှုရင်စိတ်ကငြိမ်သက်လာတတ်တယ်ငြိမ်ယုံမြပဲတဲ့တိတဲ့အဆင့်ကိုမရောက်ဆိုရဲ မြင်တယ်ဒီနှစ်ခုနဲ့ရသွားတာပေါ့ဒီမှာအတ္တမတိတယ်ဆိုတဲ့ဝိပဿနာရှုတဲ့ပုဂ္ဂိုလ်ကဆိုတယ်ဆိုရုံမျှပဲမြင်တယ်ဆိုတဲ့နှစ်ခုထဲမှာနှစ်ခု꿰သွားတယ်ပုံတရံကိုမြင်တာလားပုံဟံကိုမြင်တာလားနာမည်နဲ့တကွာသိနေတာလား နာမည်မပါပုံဟံမပါပုံသဏ္ဍာန်မပါဘဲနဲ့အတွင်းကိုစိုက်ပြီးကြည့်ပြီးမြင်တာလားအတွင်းထဲမှာတိုးနေတဲ့သဘောလေးရှိတယ်လှုပ်နေတဲ့သဘောလေးမြင်တာလားအဲ့ဒါလေးကိုတိသွားတာလားမြင်အောင်တိအောင်ရှုခြင်းကိုဘယ်လိုခေါ်တော့ဆိုတယ်မြင်တယ်တိတယ် အဲ့ဒီအတိထဲမှာဗာလေးပါဉာဏ်ပါဘယ်လိုလေးလို့သိသွားလဲနော်မြင်တယ်မြင်တယ်သိတယ်သိတယ်သိတယ်ဆိုတဲ့အချိန်မှာဘယ်လိုသိတာတော့မြဲတယ်လို့သိတာလားမမြဲဘူးလို့သိတာလားဟုတ်လားနော်ပုံကဏ္ဍပါ မမပါဘူးလားဆိုကွဲပြားလိုက်တာနဲ့သိတဲ့အတိကလည်းကွဲပြားပါမယ်အတွင်းကိုစိုက်ပြီးတော့နိုင်ပြီးတော့မှဝိပဿနာဉာဏ်ဖြင့်စူးစိုက်ပြီးရှုလိုက်တဲ့အခါကျတော့အနိစ္စမြင်လာလားအနိစ္စမြင်လာလားအနိစ္စအဲ့ဒီအမြင်ကရှင်းသွားတာပါပါလို့ဉာဏ်ပါတော့အမြင်ရှင်းတယ် နော်ဉာဏ်ပါတော့အတိထဲမှာဉာဏ်ပါလာတဲ့ခါကျတော့အမြင်ရှင်းတယ်အဲ့ဒီအတိထဲကိုအတိထဲမှာဉာဏ်ပါတော့အမြင်ကရှင်းသွားတာတိတဲ့အဆင့်ကိုမဂ်ကင်၈ပါးနဲ့ပြည့်စုံတဲ့အဆင့်ကိုခေါ်တယ်။ဘောပါ သိသွားပြီဆိုမက်ခင်ဖြစ်သိတာငါကသိတာမဟုတ်ဘူးဝဲဝဲပြက်ပြက်ချာချာနာနာပြက်ပြက်သားသားသိခြင်းကိုဘာနဲ့သိတယ်လို့ခေါ်တယ်မက်ခင်ဖြစ်သိတယ်လို့ခေါ်တယ်နော်ဘာနဲ့သိတယ်လဲအဲမက်ခင်ဖြစ်သိတယ်လို့ခေါ်တယ် ကရကမက်ခင်လို့ခေါ်တဲ့အလွတ်လွတ်တဲ့မက်ခင်၅မျိုးအဲ့ဒီမှာတည်တည်ချာချာအင်အားကောင်းကောင်းလုပ်လာလို့ရှိရင်အဲ့ဒီအတိညာဏ်ကလည်းတစ်ပြေးပြေးရင့်ကျက်လာမက်ခင်ရဲ့အလွတ်ဒီဉာဏ်ဖြစ်သွားတာနဲ့အများသူတို့ကနေပြီးတော့ထောက်ပံ့ရမက်ခင်၈ပါးကြောင့်ဉာဏ်ဖြစ်တာ တနည်းအားဖြင့်ကရကမဲ့ခင်၅ပါးကြောင့်ဉာဏ်ဖြစ်တာကရကမဲ့ခင်၅ပါးဆိုတာသိပြီးသားတော့ပါလေတော့ဒီတမာဒိဋ္ဌိတမာသင်္ကပ္ပတမာဝါယာမတမာသတိတမာသမာဓိတနည်းအားဖြင့်တော့တိလနဲ့တမာဓိပေါ့ပညာမဲ့ခင်နဲ့တမာဓိမဲ့ခင်နှစ်ခု ဒီလိုဆိုလို့လွတ်လွတ်တော်မဲ့ခင်များဟုတ်တယ်မလားပထမဆုံးပါလေဆိုရဲမြင်တယ်သိရဲသိတဲ့ထဲမှာပါပါရမယ်ဉာဏ်ပါရအသိဉာဏ်ပါရအဲ့ဒီအသိဉာဏ်ကိုဘာလို့ခေါ်သလဲမက်ခင်လို့ခေါ်တယ်မက်ခင်ကြောင့်သိတာ နော်ဘာကြောင့်သိသလဲအလုပ်လုပ်နေတာဘယ်လိုတွေလုပ်နေလဲငါကလုပ်နေသလားငါသိတဲ့အသိဉာဏ်လားမက်ကင်ကထုတ်လုပ်ပေးလိုက်တော့အသိဉာဏ်မက်ကင်ကထုတ်လုပ်ပေးလိုက်တော့အသိဉာဏ်ကရကမက်ကင်၅မျိုးကထုတ်လုပ်ပေးလိုက်တော့သိဉာဏ်များဖြစ်တယ်ငါမပါဘူးဒါကြောင့်နာမတန်တဲ့ မရောက်ရန်အမှန်တတိပြုမက်ကင်ခရီးကောင်းကောင်းကြီးရှောက်လန်းနိုင်ဖို့ရန်အတွက်နာမတန်တန်မရောက်ရန်အမှန်တတိပြုရမယ်ရှုပတ်ထဲမှာအဲ့ဒါရှုတိုင်းရှုတိုင်းဒီနာမတို့လည်းရောက်နိုင်တယ်ပုံဟန်တန်တန်တို့လည်းစိတ်ကရောက်ရောက်သွားတတ်တယ်ပုံဟန်တန်တန်ဖြစ်သွားမယ် နာမည်တွေပေါ်လာမယ်ဆိုရင်ငါလည်းအလိုလိုပေါ်လာတယ်ဒိဋ္ဌိတဏလည်းအလိုလိုကပ်လာတယ်ပညာလည်းအလိုလိုဖြစ်လာတယ်ဝိဇ္ဇာလုံးကလည်းအလိုလိုဖြစ်လာတယ်ရှုတယ်ဘာပဲဖြစ်တယ်အဝိဇ္ဇာပဲဖြစ်တယ်ဟုတ်တယ်ပေါ့လားရှုလိုက်တိုင်းရှုလိုက်တိုင်းတဏှာဒိဋ္ဌိငမ်းမှုနဲ့တွားနေတယ် ဝိဇ္ဇာလမ်းမှုနဲ့သွားနေတယ်အမှန်မြင်တဲ့အဆင့်ကိုရောက်ဖို့လွယ်ပါလွယ်ဘူးเนาะဒါလက်တွေ့လုပ်ငန်းဝင်မှာကြတော့ဒီလိုစကလုံးတွေနဲ့ဒီလိုနားလေရဥပါဒဏ်နဲ့ခန္ဓာလို့ပြောလိုက်တယ်ခန္ဓာ၅ပါးရိုးရိုးခန္ဓာ၅ပါးဥပါဒဏ်ပါတဲ့ခန္ဓာ၅ပါးခန္ဓာလို့ကြီးခေါ်တဲ့အစုလို့ခေါ်တဲ့ခန္ဓာ ခန္ဓာကတစ်ခုဥပါဒဏ်ကတစ်ခုဥပါဒဏ်နဲ့ခန္ဓာကတစ်ခုဒါတွေလည်းနားလည်ထားရမှာပေါ့ဒါပေမဲ့အခုလုပ်ငန်း권မှာလည်းဒါတွေပဲလုပ်နေတာပါပဲတဏှာဒိဋ္ဌိတို့ဖြင့်ဆွဲလန်းတတ်တဲ့ခန္ဓာကိုယ်တော့ဥပါဒဏ်နဲ့ခန္ဓာလို့ခေါ်တယ်ဒီတော့တဏှာဒိဋ္ဌိတို့ဖြင့်ဆွဲလန်းတတ်တဲ့ခန္ဓာဆိုတာ ဘုန်းကြီးတို့ရဲ့နေ့စဉ်လှုပ်ရှားမှုကိုပြောလာတယ်လေမြင်တိုင်းမြင်တိုင်းဥပါဒာနဲ့ခန္ဓာဖြစ်တယ်ကြားတိုင်းကြားတိုင်းဥပါဒာနဲ့ခန္ဓာဖြစ်တယ်တိတိုင်းတိတိုင်းဥပါဒာနဲ့ခန္ဓာဖြစ်တယ်ဆိုတော့အာဘုန်းကြီးတို့ရဲ့တိထားလေခန္ဓာ၅ပါးလုံးဒီဘာနဲ့အသက်ရှင်ဥပါဒာနဲ့ခန္ဓာ၅ပါးဖြင့်အသက်ရှင်နေတယ်ဟုတ်တယ်ပါလား တို့အသက်ရှင်နေတာဒီခန္ဓာ၅ပါးလားဥပါဒာနဲ့ခန္ဓာ၅ပါးလားဥပါဒာနဲ့ခန္ဓာ၅ပါးဖြစ်ပါဖြစ်နေတာအသက်ရှင်နေတာဖြစ်တယ်မျက်လုံးနဲ့ကြည့်သမျှကြည့်သမျှမြင်သမျှမြင်သမျှဥပါဒာနဲ့ခန္ဓာ၅ပါးဖြစ်နေတယ်ဟုတ်တယ်မလားနားကကြားလိုက်တိုင်းကြားလိုက်တိုင်းဥပါဒာနဲ့ခန္ဓာ၅ပါးဖြစ်နေတာတခြားမှာရိတ်သားမှာဥပါဒာနဲ့ခန္ဓာ၅ပါးရှိတာမဟုတ်ဘူး ဘဝထဲမှာပဲကျင်လည်သမျှအာလုံးဟာဘာနဲ့သွားနေတာတဏှာဒိဋ္ဌိနဲ့သွားနေတာကိုဟုတ်တယ်မလားတဏှာဒိဋ္ဌိနဲ့သွားနေတဲ့အတွက်မြင်တယ်တဏှာဒိဋ္ဌိဖြစ်သွားတယ်ကြားတယ်ငါဖြစ်သွားတယ်ငါဥစ္စာလို့ဖြစ်သွားတယ်ငါမြင်တယ်လို့ဖြစ်သွားတယ်အကုန်လုံးတဏှာဒိဋ္ဌိဖြစ်တယ်အကုန်လုံးဖြစ်တာ သိတယ်မြင်တယ်ကြားတယ်စားတယ်သွားတယ်လက်တယ်ကိုင်တယ်လောကဝဟာရတွေဘလောက်များများအဲ့ဒါတွေကိုကျင်းချုံလိုက်ရင်ပါထွက်လာဥပါဒณะခန္ဓာ၅ပါးဒီလိုထွက်လိုက်တာထွက်လာတယ်နော်ဥပါဒณะခန္ဓာသည်ဘယ်လိုဖြစ်တဲ့တုံးဘုရားဆိုတော့အာယုန်နဲ့ဒွါရတိုက်တဲ့အခါမှာဥပါဒณะခန္ဓာ၅ပါးဖြစ်တယ် မရှုရင်ဖြစ်တယ်ရှုရင်မဖြစ်အောင်ရှုနိုင်ရင်မဖြစ်ဘူးပေါ့ဟုတ်တယ်မြင်တယ်ချက်ချင်းပဲမြင်တာလေဟိုအာယုံကလည်းယုတ်ဒွါရကလည်းယုတ်ယုတ်တစ်ခုကြောင့်နာမ်တစ်ခုပေါ်တယ်ယုတ်ကအကြောင်းနာမ်ကအကျိုးအကြောင်းကြောင့်အကျိုးဖြစ်တာပါလားဆိုတဲ့ဒီစာတိကပျောက်သွား အဲ့ဒီအဆင့်ကိုကိုယ်ကမသိမြင်နေဆိုတာနဲ့တန်းပြီးတော့ငါမြင်နေဆိုအပေါ်လူတွေထွက်လာတာပဲမြင်နေစိတ်ထဲကဆူလိုက်တာနော်ဖြစ်သမျှကိုစိတ်ထဲကဆူလိုက်တယ်မြင်နေလို့ဆိုလိုက်တယ်မြင်နေမြင်နေမြင်နေအပေါ်မထဲနဲ့အလိုမထဲမြင်နေဆိုရင်မြင်ရုံကမြတ်မတ်တတ်မှာပဲညံ့နာပါစေ အစင်းကိုမြင်တာမြင်တာကဘာကိုမြင်တာအစင်းကိုမြင်တာမြင်တယ်ဆိုတာဟိုသွားမြင်တာတော့အစင်းရုပ်ကစကုပ္ပတာရုပ်မှာလာထင်တာကိုဘာလို့ခေါ်မြင်တယ်လို့ခေါ်တယ်မြင်မြင်တဲ့ဟာကဟိုဟိုတစ်ပင်ဆိုတစ်ပင်သားကိုရောက်သွားတာပေါ့လေတစ်ပင်ရဲ့အစင်းရုပ်ကဘယ်လာထင်တာစကုပ္ပတာရုပ်ကိုလာထင်တာကိုပဲမြင်တယ်လို့ဒီလို ဟုတ်တယ်ပါအဲ့လိုလာထင်လိုက်တာနဲ့ရုပ်ကခုကတနည်းအားဖြင့်ဓာတ်ခိုက်သွားတာနဲ့စိတ်ကလေးကဖြတ်ဆိုပေါ်လာတယ်လေပေါ်လာတာပေါ်ပြီးတော့ဖြတ်ဆိုတော့လည်းချုပ်သွားတာအပေါ်ဘလိုကိုမထည့်ဘူးဆိုချုပ်သွားတာမြင်တယ်သူကအပေါ်ဘလိုတွေထည့်လိုက်တော့ချုပ်သွားတာမမြင်တော့အဲမြင်တယ်ငါမြင်တယ်ဆိုရင်အပေါ်ထည့်ပါဠိပါဠိမလဲ ဘာလေးလဲမသိဘူးဘလူလေးလဲမသိဘူးဘာရောင်လေးလဲမသိဘူးဘယ်နဲ့ညာနဲ့ဆိုအပူတွေအများကြီးထည့်လိုက်ပြီဆိုရင်ချုပ်သွားတာမြင်ဖို့ပင်လွယ်ပါမလားဟုတ်နော်ဖြစ်သမျှကိုစိတ်ထဲကဆိုအပူဘလူမရှိတာအဲ့တော့ဆိုတယ်မြင်တယ်ဟောဒီနေ့ကိုယ်တရားစဉ်းစားတော့ဆိုလိုက်တယ် ဖြစ်သမျှကိုစိတ်ထဲကဆိုဒါယောဂီတွေတရားရှိတာဖြစ်သမျှစိတ်ထဲကဆိုရတာမလားအပိုးပလို့မရှိရဆိုဘုန်းကြီးကပို့သွားသလားလို့ပြောတာတေချာစဉ်းစားနော်ဆိုတယ်မြင်တယ်မြင်တယ်မှာရက်နေသလားမြင်အောင်ကြည့်တဲ့အခါမှာဘယ်အဆင့်ရအောင်ကြည့်ရမလဲ တည်တဲ့အစဉ်ကအောင်သွားရမယ်မြင်ငါမြတ်မတ်တကိုတည်တာလားငါသည်ဖြစ်သွားတာလားပုဂ္ဂိုလ်သည်ဖြစ်သွားတာလားငါသည်ဖြစ်သွားတယ်ပုဂ္ဂိုလ်သည်ဖြစ်သွားတယ်ဆိုရင်တော့ပညာဘက်ကိုကျော်တက်သွားပြီပို့သွားပြီလိုသွားပြီတိတဲ့အတိလေးဟာဆိုတယ် မြင်တယ်မြင်တဲ့နေရာမှာပိုလိုမရှိကွက်တိမြင်တတ်သွားပြီဆိုရင်တိတဲ့တိတဲ့အတိညာကတဘာဝကိုသိသွားတာနော်တဘောကိုသိသွားတာဟုတ်တယ်မလားလှုပ်နေတဲ့သဘောလေးကိုသိသွားတယ်အေးတဲ့သဘောကိုသိသွားတယ်နှွေးတဲ့သဘောကိုသိသွားတယ်သဘောလေးသိသွားတယ် သဘောလေးသိတာကိုကြာကြာနာနာကျိန်ဖန်များစွာရှုခဲ့ခံရတော့အဲ့ဒီတိမှုကစူးစူးဆိုင်ဆိုင်စစ်စစ်ဆက်ဆက်တိလာတယ်နော်တိမှုလေးမှာဘယ်နှခုပါလာတော့စစ်စစ်ဆက်ဆက်တိတယ်ဒီဒီချာချာတိတယ်ပြည့်ပြည့်စုံစုံတိတယ်ဆိုတော့စစ်စစ်ဆက်ဆက်ရှုရင်ပြည့်ပြည့်စုံစုံတိလာ စူးစူးဆက်ဆက်ရှုရင်နည်းနည်းနည်းနည်းတည်လာတယ်။ဒါကြောင့်မို့စိတ်ဆက်အားလည်းသုံးရမယ်။စူးစိုက်အားလည်းသုံးရမယ်။စိတ်ဆက်အားဆိုတာကမပြတ်ပလတ်ဒီတဘာဝကိုပြီးတဲ့အထိကြည့်နေရမယ်။ဝင်လေကြည့်တယ်ဝင်လေတဲ့ကိုယ်ကိုပြီးတဲ့အထိစိတ်စိတ်ဆက်ဆက်တေချာမှတ်ရလား စူးစူးဆိုင်ဆိုင်အတွင်းသိအောင်ကြည့်ရလားမခွာတန်းကြည့်နေစူးသွားတယ်စိုက်သွားတယ်ဆိုအဲ့ဒီနေရာနေခွာထုတ်လို့မရဘူးဟုတ်တယ်မလားအဲ့ဒါမပြီးမချင်းသူကစိုက်ထားတာစိုက်ထားတာမပြီးမချင်းမြင်နေတာသိနေတာအဲ့ဒါကိုပါလေစူးစူးဆိုင်ဆိုင်ခေါ်တာစေစေဆက်ဆက်သိတယ် နော်တည်တည်ချာချာတည်တယ်စူးစူးဆိုက်ဆိုက်ကြည့်ရင်နည်းနည်းနည်းနည်းတည်လာတယ်လေးလေးနည်းနည်းတည်လာတယ်အပေါ်ရန်ရှပ်ပြီးတည်တာမျိုးမဟုတ်ဘူးတည်တယ်စစ်စစ်ဆက်ဆက်တည်ကြည့်ရင်တည်တည်ချာချာတည်တယ်စူးစူးဆိုက်ဆိုက်ကြည့်မှနည်းနည်းနည်းနည်းတည်တယ်နည်းနည်းနည်းနည်းတည်တယ်ဆိုတာဘာကိုပြောတာလဲ တည်တည်ချာချာသိတယ်အပေါ်ယံရှက်ပြီးသိတာမျိုးမဟုတ်ဘူးလို့ဒီလိုလက်တွေ့လုပ်ငန်းဝင်မှာကြတော့ဒီအသုံးလုံးမျိုးဒီလိုသဘောပေါက်ပါမှာเนาะစာကြည့်ပဲသဘောပေါက်ရမှာမဟုတ်ဘူးစာကိုခန္ဓာဉာဏ်နဲ့လုံနဲ့တွဲပြီးတော့သဘောပေါက်မှအဆင်ပြေမယ်ဟုတ်လားเนาะအဲ့တော့ဆိုရဲမြင်တယ်ဒီနှစ်ခုကတော့လုပ်ဖို့တော့ပေါ့เนาะ တိတယ်ဆိုတဲ့အဆင့်ကဆိုရမြင်တယ်ဆိုတဲ့နှစ်ခုမှာလမ်းဝဲရှိတယ်မြင်တဲ့မြင်ပုံပေါ်မှာမူတည်ပြီးတော့လမ်းခွဲသွားနိုင်တယ်ပေါ့ပညာလမ်းနဲ့ပရမလမ်းသမထအားထုတ်တော့လေမြင်နေဆိုတယ်မြင်နေသိတယ်သူကဒီပညာအာယုံကိုမြဲနေအောင် ဆွေးအားမြေးအောင်ခံအောင်လုပ်ပါသမထအာယုကနော်ပညာအာယုမြဲနေမုံရှုတုံသမထမိဟုတ်တယ်မလားပညာအာယုမြဲနေမုံရှုတုံသမထမိဆိုကြည့်ပါပညာ ဆိုတယ်မြင်တယ်ဆိုတော့မြဲတာကိုမြင်တယ်ဆိုတော့သူ့ရဲ့အတိတ်ကမြဲတဲ့အတိတ်မှာရက်နေတာပေါ့မြဲအောင်ကိုလုပ်ပါတာသူကလည်းနော်မလှရှားပဲနဲ့ဓာကြီးပဲမြင်နေတဲ့ပထဝီကတိုင်းဝဲဆိုမျက်လုံးမြင်နဲ့ကြည်ကြည်နဲ့မျက်လုံးမိတ်လေဒီပထဝီကတိုင်းဝဲကမျက်မျက်နဲ့ဝင်နေရမထွက်တော့မျက်စိတွေကတ်ထားတယ်လို့ဒီလိုမြင် စိတ်ကအဲ့ဒါပဲတခုတည်းမှာပဲငြိမ်ပြီးသွားတော့လောဘဒေါသမောဟတွေလည်းငြိမ်သွားတာအာယုံကိုငြိမ်အောင်ကြည့်နိုင်လို့ရှိရင်လောဘဒေါသမောဟနိဝရဏတရားတွေလည်းငြိမ်သက်သွားတယ်မငြိမ်ဘူးငြိမ်ရုံပဲငြိမ်တာငြိမ်တဲ့အဆင့်ကိုသွားလို့မရဘူးနော်အဲ့တော့ဆိုတယ်မြင်တယ်သိတယ်ငြိမ်တယ်ဆိုပြီးဘုရား ပညာသမထလိုင်းဆိုတယ်မြင်တယ်သိတယ်ငြိမ်တယ်ဆိုတော့ယောဂီတွေအားလုံးအဲ့ဒီငြိမ်တဲ့အဆင့်မှာရပ်သွားတာငြိမ်အေးဒီဒီလေးတွေဖြစ်ပြီးတော့နေလို့ကောင်းလိုက်တာတရားရှိမှလည်းရသွားပြီလို့ထင်တာဒါပေမဲ့အဲ့ဒီအဆင့်ကမှအဆင့်နော်သမထအဆင့်ပဲဆိုတယ် မြင်တယ်သိတယ်ငြိမ်တယ်ဟောအာဆင့်တယ်သမထအဆင့်ဆိုတယ်မြင်တယ်သိတယ်သဘောပေါက်တယ်ဉာဏ်ကရှင်းတယ်ဆိုမှပါရမတ်ခန္ဓာရောက်သွားမှာပညာခန္ဓာရောက်သွားသလား ရမတ်ခန္ဓာရောက်သွားသလားကိုယ်ကိုယ်ကိုစဉ်းစားဖို့လိုများမလဲကိုယ့်ရဲ့ရှုွက်သည်မြင်ပုံသိပုံကိုကြည့်ပြီးတော့ပညာခန္ဓာပဲရောက်သွားသလားပရမတ်ခန္ဓာပဲကိုရောက်သွားသလားဒါကိုယ်ကိုယ်ကိုသိနိုင်တယ်နော်သိတယ်မြင်တယ်ဆိုတယ်မြင်တယ်သိတယ်ငြိမ်တယ် ဆိုတယ်မြင်တယ်သိတယ်ငြိမ်းတယ်ဟုတ်ဟိုကငြိမ်းတယ်ဒါကအပူထပ်သိငြိမ်းတယ်ကိလေသာထပ်သိငြိမ်းတယ်အဲ့ဒီငြိမ်းတဲ့အဆင့်ကိုဉာဏ်ကဖောက်ထွက်ယူတာအဲ့ဒီငြိမ်းတဲ့အဆင့်ကိုဉာဏ်ကဖောက်ထွက်ယူနိုင်ရဲ့အတွက် တိဆိုတဲ့လုပ်ငန်းမှာမဂ်က၈ပါးပါရမယ်နော်ပရမခန္ဓာကိုရှုတဲ့အခါမှာတိဆိုတဲ့လုပ်ငန်းမှာဘယ်လိုပါမယ်မဂ်က၈ပါးပါမဂ်က၈ပါးပါမှာငြိမ်းတဲ့အစဉ်ရမယ်မဂ်က၈ပါးမပါဘူးဆိုရင်ငြိမ်းတဲ့အစဉ်ရမယ်နော်တိတဲ့ထဲမှာပါပါရမယ် မက်ကင်ရှစ်အားဖြင့်တည်ခြင်းမက်ကင်ရှစ်အားဖြင့်ကြည်ခြင်းမက်ကင်ရှစ်အားဖြင့်ရှုခြင်းဆိုတဲ့ဟာမျိုးပါရင်ပဲပါထွက်သွားမယ်ဘကငြိမ်းသွားမယ်မက်ကင်ရှစ်ပါးပြည့်သွားပြီဆိုရင်အငြိမ့်တက်ထွက်လာတယ်လေပထမအငြိမ့်တက်ထွက်လာတာကိုသောတာပတ္တိမဉ္ဇဉ်လို့ခေါ်တယ်ဒုတိယအငြိမ့်တက်ထွက်လာတာကိုသက္ကတကာမိမဉ္ဇဉ်လို့ခေါ် တတိယငြိမ့်တက်ထွက်လာတာကိုအနာဂါမိမဲ့ဉာဏ်လို့ခေါ်တယ်။ကြည်လေတာလေးငြိမ့်သွားတာအဆင့်လိုက်ငြိမ့်သွားတာနော်။အကုန်လုံးကိလေသာအလုံးကလွတ်ပြီးငြိမ့်သွားတာကိုတော့ယဟန္တာလို့ခေါ်တယ်။ဘယ်ကနေသွားလဲ။ဆိုတယ်မြင်တယ်သိတယ်ဟောငြိမ့်သွားတယ်ငြိမ့်သွားတယ်ဘုရားအားနဲ့ငြိမ့် မဂ္ဂင်၈ပါးပြည့်တဲ့အားနဲ့ငြိမ်းတဲ့အစင်းရောက်တယ်။ကောင်းလားမကောင်းဘူး။ငြိမ်းကြလားမငြိမ်းကြ။ငြိမ်းကြရင်ရှုမှတ်တဲ့အခါငြိမ်းတာနဲ့ငြိမ်းတာခွဲခြားပြီးသိပါစေ။နော်။အဲ့လိုခွဲခြားပြီးသိရဆိုလို့ရှိရင်ငြိမ်းတဲ့အစင်းကိုရောက်ပါမယ်။ငြိမ်းတဲ့အစင်းရောက်နိုင်ရည်သည်သိအစင်းမှာပါ ရကမက္ခင်တို့လှုပ်ရင်းလှုပ်ရင်းနဲ့မက္ခင်၈ပါးအင်အားပြည့်သွားတာနဲ့ဟိုလည်းအငိမ့်ကထွက်လာတာပဲမက္ခင်၈ပါးပြည့်ပြီးအားပြည့်ပြီဆိုတာနဲ့ဟာဘုဘကဖြတ်ဆိုရင်တခါလဲသောတာပတိမဉ္ဇဉ်ပုံဉ္ဇဉ်တခါလေးရောက်လာတာပဲအငိမ့်ကရတယ်ပထမအငိမ့်ကဒုတိယအငိမ့်ကတတိယအငိမ့်ကနဲ့အပိတိုင်ချုပ်ငိမ့်သွားတဲ့အငိမ့်ကလေလို့ အငြိမ့်သက်၄ခုရှိတယ်အဲ့ဒီ၄ခုလုံးဟာတိအစင်မှာဘာပါမှအဲ့ဒီအငြိမ့်သက်ကိုရနိုင်တော့မက်ခင်၈ပါးပြည့်သွားမှမပြည့်ရင်လည်းမရဘူးပေါ့နော်မက်ခင်၈ပါးပြည့်ပြည့်စုံစုံပြည့်သွားလို့ရှိရင်ဘုရားကအငြိမ့်သက်တွေထွက်သွားနိုင်ပါလေဒါကြောင့်မို့ကိုယ့်ရဲ့ရှုွက်ထဲမှာကြကြနနသဘောပေါက်နားလည်အောင်သင်ပေးပြီး သင်ပေးထားသည့်အတိုင်းလိုက်လံကျင့်ကြံကြိုးစားပွားများအားထုတ်နိုင်ကြပြီးလင်ဒုက္ခခတ်သိအေးချမ်းရာမှမြတ်နိဗ္ဗာန်သို့လွယ်ကူသောအချိန်နဲ့မြန်သောဉာဏ်ပညာတို့ဖြင့်လေလေမြန်မြန်ကြီးရအောင်ရအောင်ကြိုးစားမြေပွားများအားထုတ်လွယ်နိုင်ကြသည်ဖြစ်စေ။သာဓုသာဓုသာ မြတ်စေမျက်နှာမေတ္တာပို့အောင်မြတ်စေမျက်